ကျေးဇူးတော်ရှင်အကမဟာပန္တိတမောဂုတ်ဆရာတော်ဘုရားကြီးအမရပူရမြို့တွင်29ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသောအနာကဘေး၅ပါးသူတိမပရပိုင်ဟုထုတရားတော်ဩဘေနာဘေသေးဘေဒါရေအကုန်လွတ်တဲ့ချမ်းသာဆိုတာနိဗ္ဗာန်လို့ခေါ်သည်အဲ့ဒီနိဗ္ဗာန်ကန့်ွက်တဲ့တရား ၅မျိုးရှိတယ်လို့ဆိုတာရှင်းဥစွာရှင်းပိုင်းမှာ၅ခုပြထားတယ်ဒီ၅ခုကဘာကိုကန့်ကွက်ပါလိမ့်မလဲလို့ဆိုရင်ဘယ်နဲ့ဖြေကြနိဗ္ဗာန်ကန့်ကွက်တာ၅မျိုးလို့ခွန်ကြီးတို့ဓမ္မတွေမှတ်ထားကြစမ်းပါနိဗ္ဗာန်ကန့်ကွက်တာဘယ်လိုမျိုးလဲ။အော်ဒီကန့်ကွက်တာ၅မျိုး။တရားဓမ္မတွေကလည်း ကံကခန္ဓာကိုယ်ထဲမှာအိုမှုဆိုတာတစ်ခုရှိတယ်တဲ့နံပါတ်ကတရားသက်ရေအိုမှုတဲ့နံပါတ်ကဘာပါလဲအိုမှုအဲ့ဒီအိုမှုဆိုတာကလည်းဒကာဓမ္မတို့နေတိုင်းသရာမီးကလောင်းနေတော့နေတိုင်းအိုနေတယ်ဆိုတာကလည်းဘုရားမတန်လျာမရှိပါဘူးနေတိုင်းအိုးနေတယ်ဆိုတာလည်းထင်ရှားပါပဲ အဲ့ဒါဒီကားလို့ဆိုရင်ဖြင့်အိုမကြိုးစားပြန်လို့ရှိရင်လေတဲ့ဉာဏ်ကလည်းထိုင်ကံကလုတ်တဲ့မျက်လုံးသားနာခေါင်းတွေကလည်းထိုင်ကံထိုင်ဉာဏ်ထိုင်ဖြစ်နေပြန်လို့နိဗ္ဗာန်ဆိုတဲ့တရားကကံထိုင်ဉာဏ်ထက်နဲ့မှရမှာကိုဗျာအဲ့ဒီဩလာပြီဆိုတော့ကံထိုင်ဉာဏ်ထိုင်ကံမွဲဉာဏ်မွဲတွေဖြစ်မလာဘူးဖြစ်ပါဘူးအဲ့ဒါတွေကလည်းဘာကန့်ကွက်ပါလဲဖြစ်ပါဘူး ဩအိုမှုဆိုတဲ့တရားသံမင်းရယုတ်ဆိုကြီးတန်တဲ့တရားမဟုတ်ပါလားဆိုတာမှတ်လိုက်စမ်းပါဦးဘာကန့်ကွက်ပါလိမ့်အဲဘ누구ပါလိမ့်လက်သေးကအဲနာမှုကထက်ပါနဲ့အိုမှုတင်ထားလိုက်စမ်းပါဦးအိုမှုဒီကားလို့ဆိုလို့ရှိရင်ဒကာရမတို့ဟိုးလာပြီးဆုံးအဖြစ်တရားပွဲရှိရသွားဖို့ခဲရင်တရားထုတ်ဖို့ရထိုင်ဖို့နေဖို့ကရောထိုင်ပါ အဲတရားသိမှတ်ဖို့ဟာရောခဲလာတယ်လို့ဆိုတော့အော်ဒီအုံမှုပါသမင်ညယုဆိုကြည်တန်လာလားတကသိနိဗ္ဗာန်ကံွက်တာလားနိဗ္ဗာန်ကံွက်တာပါဗျာကောင်းပြီဒါဖြင့်အဲ့တော့ဘုန်းကြီးကသတိပေးတာမဟုတ်ပါဘူးပြင်စင်ကနိဗ္ဗာန်ငုတ်တို့ဘုရားသခင်ကိုရမကြီးကအနာဂတ်ဘေးငါးဘေးဆိုပြီးဒီကလာဟောထားတယ် ခုလိုပြိုပြိုရွယ်ရွယ်နဲ့ကံကောင်းညံကောင်းတုံးကျမ်းမာရေးရှိတုံးမကြိုးစားကြတဲ့ပုဂ္ဂိုလ်ဟာအိုမှုသူရောက်မှာလားမရောက်ဘူးလားရောက်ပါဘူးအဲ့တော့အခုမလုပ်ဖဲနဲ့တရားဓမ္မတွေနေကြမယ်ဆိုလို့ရှိရင်နိဗ္ဗာန်ကန့်ကွက်မယ်အိုမှုစောင့်နေတာသဘောပါအဲအခုမလုပ်တဲ့ပုဂ္ဂိုလ်များဘာစောင့်နေတာပါလဲ ဟာတခါကျွဲဒီလိုလူရှိလေဦးမယ်ထင်တယ်မရှိပါဘူးလားရှိတယ်ငယ်ပါသေးတယ်ကွာမင်းတို့ငယ်ပါသေးတယ်ငယ်အသက်ရွယ်လေးကြီးလာမှလောက်တာပေါ့ကွာလေလူကြီးတွေပါဇက်ကလည်းထွက်တတ်တယ်သူတို့ပါဇက်ကလည်းဒီတိုင်းပဲဆုံးဖြတ်ချက်ချပြီးနေတတ်တယ်အဲ့ဒါဒီတဲ့ဒုက္ခခတ်သိမ်းငြိမ်းတဲ့နိဗ္ဗာန်ကိုကန့်ကွက်မဲ့အနာဂတ်လာလတံဖြစ်တဲ့အိုမှုကိုစောင့်ဆိုင်နေတဲ့ပုဂ္ဂိုလ် ဒါရင်ငယ်တုန်းတရားအာမထုတ်ဟုတ်လားကြီးမှပဲတို့ကြိုးစားတော့မယ်ဆိုတဲ့ပုဂ္ဂိုလ်ဒီကန့်ကွက်မယ်တရားစောင့်တာလို့မှတ်လားဘယ်လိုမှတ်ကြမလဲကန့်ကွက်တဲ့တရားစောင့်တာတို့ဒကာဓမ္မတွေသေချာမှတ်စမ်းပါဘာစောင့်ပါလဲကန့်ကွက်တဲ့တရားစောင့်တာတို့အမှုရှိပြီဆိုမှဖြင့်လေအရင်တုန်းကလို့စားလို့တောက်လို့ နေလို့ထိုင်လို့ပြောလို့ဆိုလို့အကောင်းမှုသေးကလည်းမရှိပဲကိုဗျမရှိတဲ့အခါကျတော့လူရခရီးကိုတကယ်ကံကောင်းညံကောင်းနဲ့ကြိုးစားမယ်နိဗ္ဗာန်ကြီးကိုတကယ်တမ်းလှမ်းပြီးဒီကလာတကယ်တမ်းကြိုးစားမယ်ဆိုတော့ဟိုမှုကနေကန့်ကွက်လိုက်သဘောကျကြအင်းဘ누구ကကန့်ကွက်ပါလိမ့်ဒါဖြင့်ဒကာရမတွေ အိုမှုဆိုတာဘာဖြစ်စေတတ်တဲ့တရားလဲဆိုတာသဘောကျဘာဖြစ်စေတာနိဗ္ဗာန်ကန့်ကွက်တဲ့တရားတဲ့ဒကာရမတို့အိုမှုဆိုတာဘာတရားပါလဲအဲဒါဖြင့်ဒီတရားကိုနာရသဖြင့်ဘုရားတော်မူသဖြင့်ဘုန်းကြီးတို့ဒကာရမတွေ အိုဖြစ်မဆောင်ကြပါနဲ့လက်ငင်းပဲကြိုးစားလိုက်ပါလို့ခရကတိုက်တွန်းတယ်တကယ်လို့အိုမဆိုတော့လေအိုရတရားကပဲနိဗ္ဗာန်ကန့်ကွက်လိုက်မယ်ဆိုတာကသေချာသွားတယ်သေချာပါဗျာရှင်းမလားရှင်းပါပါကောင်းပြီဒါကအနာကလာလတန့်ဆိုတာကတကယ်ကြွယ်ဧကံတွေ့ရမှာလားတကယ်တွေ့ရမှာလားအိုမှုတကယ်တွေ့ရမှာလား တကယ်တွေ့ရမှာအခုမလုပ်ပဲသူတော်ကောင်းလို့မလုပ်တဲ့ပုဂ္ဂိုလ်ဥပဒနာလို့မလုပ်တဲ့ပုဂ္ဂိုလ်ဟာသူဘာစောင့်မျှော်နေတာပါလေ။အုံမှုစောင့်ပါ။အုံမှုစောင့်လိုက်တော့အုံမှုကဘာကန့်ကွက်။သိတာပါ။ဩသူနိဗ္ဗာန်မယူတော့ပါဘူးချမ်းသာရာကိုဖြစ်မကြိုက်တော့ပါဘူး။ဖြစ်ရှင်တယ်လို့လည်းဖြစ်ပြီးဒုက္ခပင်လယ်ဝေပြရစီတော့ဆိုတဲ့အဓိပ္ပာယ်ရောက်ပါတယ်။ မရောက်ဘူးလားအေးဒါကြောင့်အနာဂတ်ဘေးဆိုတာပေါ်ပါလားပေါ်ပါဘူး။အိုမှုဟာဘာဘေးပါလဲ။အေးဒါကပုဂ္ဂိုလ်များရွေတယ်လားလူတိုင်းတွေ့ရတာ။လူတိုင်းတွေ့ရပါဘူး။ဒါဖြင့်ဒီကရမတွေကအန္တရာယ်ကင်းလို့ဘေးရှင်းရင်တယ်လို့စိတ်ထဲကထား냐တော့လဲသူကတရားအားမထုတ်လို့ရှိရင်ဖြင့်ဘေးမျောလင့်ပြီးစောင့်ဆိုင်နေတာပဲ။မှန်ပါပါ ဆိုလိုက်ပါဆိုလိုက်ပါတဲလည်းကြောက်เสียကောင်းပါလားကောင်းပါဘူးသဘောပါကြကောင်းပြီဒါဖြင့်တင်းနံဘတ်ကဥဘေးဆိုတဲ့အနာကဘေးပေါ်တကသိနှစ်နံဘတ်ကယောဂဥပအန္တရာယ်တွေကလည်းလူတိုင်းမှာခန္ဓာရှိရင်လာရမှာကိုဗျာယောဂဥပအန္တရာယ်တွေကလူတိုင်းခန္ဓာရှိရင်ပါတဲ့ အဲ့တော့လာရမှာကိုအခုတရားအမထုတ်သေးတဲ့ပုဂ္ဂိုလ်များသည်လာမဲ့အနာဂတ်ဘေးဖြစ်တဲ့နာမှုကြီးစောင့်နေတာနဲ့ကောမတူဘူးလားအင်းဘာစောင့်နေပါလိမ့်ိုဘေးဆောင်နေတယ်ဆိုတာသိကြပါလားသိကြပါဘူး။အိုဘေးကဘာကောက်ွက်ပါလိမ့်။အဲတဏ္ဍာဘအိုဘေးလည်းမဆောင်ကြပါနဲ့လို့ဘုရားသခင်ကိုရမကြီးက တားမြစ်ပါတယ်နော်အခုတရားအမထုတ်တဲ့ပုဂ္ဂိုလ်တွေဒီကားလို့ဆိုလို့ရှိရင်ဖြင့်နာဘေးလည်းစောင့်နေတဲ့ပုဂ္ဂိုလ်နဲ့အတူတူပဲဟေးလို့ဒကာရမရေခန္ဓာကိုယ်ရှိနာမှုဆိုတာရှိရမှာပဲယောဂဝေဒနာကတ်တယ်ဆိုတာတော့ဖြင့်လူတိုင်းလို့ပေါ့ဗျာအခုတရားမထုတ်သေးဘူးကျမ်းမာရုံချမ်းသာရုံဆိုရင်ဖြင့် သူသည်တွေးလက်တံဖြစ်တဲ့အနာဂတ်ဘေးဖြစ်တဲ့နာမှုကြီးစောင့်နေတာနဲ့ကောမတူဘူးလားနာမှုကြီးကဘာလို့တတ်ပါလိမ့်မလဲလို့မေကွန်ထုတ်ရင်ဘယ်နဲ့ဖြေကြကြောက်ကြကောင်းလိုက်တာတရားဓမ္မတွေအဲမစောင့်ကောင်းတာစောင့်နေကြတာကိုအိုမှုဆိုတာစောင့်ကောင်းပါရဲ့လားနာမှုဆိုတာစောင့်ပါဘူးစောင့်သေး၍နင့်နာတယ်ဆိုတာရောပေါ်ပါဘူး ဂိုင်းတရားဓမ္မတို့ယနေ့ဘုရားသခင်ကိုရမေကြီးဟောတဲ့အတိုင်းဘုန်းကြီးများကသုံးပါရတော့ကိုငယ်ရွယ်စဉ်ကကြိုးစားကြပါအိုမှုကိုမစောင့်ပါနဲ့အိုမှုစောင့်ရင်လည်းနိဗ္ဗာန်ကန့်ွက်တာပဲနာမှုစောင့်နေရောအခုမလုပ်တဲ့ပုဂ္ဂိုလ်တွေက နာမှုလည်းစောင့်ရမရောက်ဘူးလားအဲဒါကြောင့်အဲ့ဒါလူမိုက်ဆိုတာတခါကျွယ်သူပြောစရာလူသေးဘူး သူကစောင့်နေတဲ့အိဗေကမသေးကြဘူးလားအဲဒါဖြင့်တဏ္ဏမကဟောမှုတဏ္ဏမကနာမှုသုံးနံပါတ်ဆိုတာဓမ္မတွေရှင်းပြပါဦးမယ်သုံးနံပါတ်ဆိုတာကတ attva တွေကလည်းညံဖြင်းစိတ်တွေဘာတွေကညံဖြင်းတဲ့ခါကြတော့တဘာတွေစိုက်ပင်မဲ့ဖြင်းနေသီးလို့သီးပိုးတွေကြလို့ကြဆိုတော့ငမ်းမောက်ခေါင်းပါတဲ့ဘေးဟာလည်း ဒကာတိုက်တို့တွေးနိုင်တာပဲမှန်ပါပါဒါပြင်အဲ့ဒီဘေးကလည်းကတ်ဆိုတော့ပေါ်ကျင်တဲ့အချိန်ပေါ်လာမပေါ်လာဘူးလားအေးရေတွေလွှမ်းမိုးသွားမယ်အမျိုးမျိုးဘုံဘုံစေစားဖို့တောက်ဖို့တွေအကုန်ရေးတဲ့ပါရာတွေကောမရှိပဲအဲ့ဒီအခုတရားမထုတ်တဲ့ပုဂ္ဂိုလ်များသည်အငတ်ဘေးစောင့်နေတာနဲ့လည်းအတူတူပဲဟိ အင်းအခုတရားမထုတ်တဲ့ပုဂ္ဂိုလ်ဘာစောင့်နေပြန်ပါလိမ့်ဒါဖြင့်သူအလကားနေတဲ့ပုဂ္ဂိုလ်အတွက်မှာသာယသမီးစည်းဝါးရေးနဲ့ချိန်ကုန်နေတဲ့ပုဂ္ဂိုလ်ဟာဘေးတွေစောင့်နေတာပါလားသဘောကျကြသာယသမီးစည်းဝါးရေးနဲ့ချိန်ကုန်နေတဲ့ပုဂ္ဂိုလ်များအင်းသူကတော့ကြွဝကြုံနေတာဘာဖြစ်သလုံးလို့လဲပြောခြင်းပြောလိုက်မယ် မသိချာလို့ပြောကြလဲပြောလိုက်မယ်သူ့လောက်ကဖြင့်ဘာတွေလုပ်နေပါလိမ့်လာမဲ့ဘေးကိုတခါတည်းတောင်ဆိုင်နေတဲ့ဒိဗ္ဗေသေးချာမရောက်ဘူးလားဘူးလားကိုရတဲ့ကြောက်ပြကောင်းပါကောင်းပါတယ်ခင်ဗျာဂိုင်းတာဖြင့်သုံးနံပါတ်ကငတ်မောက်ခေါင်းပါတဲ့ဘေးလေးနံပါတ်ဆိုတာကဥပမာအခုလက်တွေ့ပဲဆိုကြပါစို့ဗျာတိုင်းပြည်မှာ အကြီးဆုံးကွဲတာက2ကွဲရှိရစ်ပြန်ငယ်စားကွဲတာတွေကတော့လင်း6ကွဲပဲအဲ့ဒီကွဲပေးတွေလူတူးနဲ့လူတူးကွဲပေးတွေတင့်နေတော့သူ့လူကိုလူသူ့ဆရာကိုဆရာတွေနဲ့ဆိုပြီးဒီကာလကွဲပေးတွေများတင့်နေတဲ့အချိန်မှာတကယ်တမ်းကွဲလို့တကယ်တမ်းစိတ်ဒုက္ခတွေပြင်းထန်နေတဲ့အချိန်ကြပြန်လို့ရှိရင်လည်း ဒီသူတော်ကောင်းအလုပ်ကိုကန့်ကွက်တယ်ဆိုတဲ့ဘေးဟာလဲကွဲဘေးဟာလဲသူတော်ကောင်းအလုပ်ကန့်ကွက်တာပဲလို့သုံးတဲ့ချက်ချပါမှန်ပါဗျာအခုဒီဘေးတွေကဒကာတိုက်တို့ဒကာကျွယ်တို့ဥလာဘူးတို့သင့်တဲ့လူမှသင့်ကုန်ပြီမသင့်သေးဘူးလားဒါပါပဲလို့ဆိုကြမယ်ကွဲဘေးဒါဖြင့် နောက်ကသူတော်ကောင်းလို့မလုတ်ခဲ့တဲ့ပုံကိုများမှာဒီဘေးနဲ့အခုတွေ့နေရတော့ဩသူတို့ဒီကားလို့ဆိုရင်ဖြင့်ကွဲဘေးစောင့်နေတာပဲလို့ဆိုရင်ရောမလွတ်ပါဘူးအင်းဒါကလည်းငကိုကမကွဲခဲ့ပါဘူးနောက်အနာကလာလတံဘေးထဲမှာတော့သူပါဝင်ဆိုတာဒကာဆိုင်တို့ဒကာကျွဲတို့သဘောကျကျပါဘူး gain တကယ်ကွဲတဲ့ခါကျတော့ အဲကိုလူသူလူနဲ့ပြောတော့ကိုမဲသူမဲနဲ့ဆွဲကြအဲတယောက်တယောက်မုန်းကြတိန်နဲ့တောင်းမှကွဲကြအလိုမကြကြဒါတွေကမရှိကြဘူးအဲ့ဒါဘာပေးပါလဲအဲ့ဒီအချိန်မှာလဲနိဗ္ဗာန်ကန့်ကွက်တဲ့ကွဲပေးဟာလေတဲ့ဒကာဓမ္မတို့သိနေတယ်ဘာကန့်ကွက်တာပါလဲ ဒါဖြင့်ကွဲပေးသည်ဒကာဓမ္မတို့ဘာကိုကန့်ကွက်ပါလဲရှင်းမလားအဲနိဗ္ဗာန်ကွဲပေးကလည်းကန့်ကွက်တယ်ဆိုတော့သေချာစဉ်းစားကြည့်စမ်းပါတဲ့ကိုဝင်ကြီးလှုပ်ခြင်းတဲ့ပုဂ္ဂိုလ်တွေဝင်ကြီးလှုပ်နေတဲ့ပုဂ္ဂိုလ်တွေဟာသူတော်ကောင်းစိတ်များဝင်နိုင်လိမ့်မယ်လို့တကယ်ကြွယ်ချင်းရလားဟမ်ဝိပဿနာလေးဒီနေ့ဇနာကြီးကြိုးစားနိုင်လိမ့်မယ်လို့ပေါ့ထင်ကြရလည်းမရှိပါဘူး ဟာသူတို့ဘာပဲသင်နေတာတော့မေးတော့ရှင်းမလားရှင်းပါဒီနောက်လိုက်ပုဂ္ဂိုလ်တွေကလည်းငကိုကမတွေ့ရပါဘူးသူတော်ကောင်းလုံးလုံးနေအေးသားပဲပြီးအောင်လုံးလိုက်ရင်ပြီးသွားမှာပဲမပြီးသေးပဲနဲ့သူတော်ကောင်းလုံးမလုပ်ဖဲနဲ့နေတဲ့ပုဂ္ဂိုလ်များဒီပဲစောင့်နေတာနဲ့လည်းမတူလားဒါဖြင့်ကွဲပဲတွေဘာကိုဖြစ်ကန့်ကွက်ပါလဲအဲ ဒကာဓမ္မတို့ကွဲပေးပေမဲ့သေးသေးလို့အောက်မေ့မနေနဲ့နော်နိဗ္ဗာန်ကန့်ကွက်တဲ့တရားတဲ့ဒကာကျွဲကသိကြောက်เสียကောင်းပါလားဟုတ်လားဘူးကန့်ကြောက်เสียကောင်းပါလားအာရုံဓမ္မတွေသဘောပါကြအဲကွဲပေးဒီကားလို့ဆိုလို့ရှိရင်ခင်ဗျားတို့ကသူတို့ဖြင့်ကွဲကုန်ပြီလို့သူတို့ကသူတို့ကွဲတာတို့နဲ့ဘာဆိုင်သလုံးလို့မလုံနဲ့ဒေါ်ရကြကြလို့ရှိရင်ဖြင့်နီးကြရပါသွားတော့ကိုလည်းကွဲပေးသင့်တာလေ မသိပဲဘူးလားသိတော့ကိုယ်သူတော်ကောင်းလို့ကြီးကိုမကန့်ကွက်ဘူးဒါဖြင့်ကွယ်ပေဒီဘာကိုကန့်ကွက်ပါလေရှင်းမလားဒါဖြင့်ရှေးကလုံမထားလို့တရားမပေါက်ရောက်သေးတဲ့ပုဂ္ဂိုလ်များဘာစောင့်နေပါလိမ့်အနာဂတ်ဘေးဆိုတာပေါ်လားကောင်းပြီဒါကလူသင်းကွဲတဲ့ဘေးလာရုံမဲ့တရားဓမ္မတို့လူသင်းကွဲပြီဆိုမှဖြင့် ကံသိသံဃာတွေဘက်ကရောကွဲတာပါကွဲရမှာပဲသံဃာတွေမှာလည်းကွဲရမှာဖြစ်ပြီးဒီကရနေတော့ဒကာဓမ္မတို့သံဃာတွေကွဲတော့သံဃာတွေရောမပြောမဲ့ပုဂ္ဂိုလ်လည်းမရှိဟိုဘက်ကလည်းမရှိဒီဘက်ကလည်းမရှိဆိုတော့နားထောင်မဲ့ပုဂ္ဂိုလ်တွေကလည်းမရှိနိုင်သူတို့လည်းကွဲပေးသင့်သံဃာလည်းကွဲပေးသင့်ပြီဆိုမှဖြင့်တခါတည်းဒီကွဲပေးကြီးဒီကားလို့ရှင်ဖြင့်ဒကာဓမ္မတွေ စိတ်ထဲမှာရှုပ်ပွေပြီးဒေါမနတာတွေဖြစ်နေသောကြောင့်သံဃာသင်္ကွဲတဲ့ဘေးကြောင့်လေဒကာရမတို့နိဗ္ဗာန်မရောက်နိုင်ဘူးတဲ့သဘောကျအင်းဒါလဲသံဃာသင်္ကွဲတဲ့ဘေးဆိုတာသဘောကျအဲ့ဒါပြင်စင်ကနိဗ္ဗာန်ငုတ်ထိုပါသေးသေးချာချာဟောတဲ့အတွက်ဒကာရမတွေအခုပဲကြိုးစားကြပါလို့ဖရာတိုက်တွန်းတယ် ကဲဘေးငါဘေးကိုလည်းမှတ်ထားကြစမ်းပါဦးဒီဘေးငါဘေးကိုဒကာဓမ္မတွေမလုံဖဲနေရင်ဖြင့်တို့တွေ့ရမယ်ဘေးငါဘေးတို့မလုံချင်လို့စောင့်နေတာပဲတို့ဒုက္ခမကြောက်လို့စောင့်နေတာပဲအပယ်လေးပါးကိုတဲ့ဘရုံမှာကြာအင်းကြီးထင်ပြီးဒီကလာကြာအင်းကြီးထင်ပြီးဒီကလာစောင့်နေတာနဲ့အတူတူဖြစ်တယ်သဘောကျလားဒါပြေဒကာဓမ္မတို့တိဏ္ဏဘက်ကဗာပေးတယ်ကိုယ်ပြေတော့ အိုဘေနှစ်နံပါတ်ကအင်းသုံးနံပါတ်ကငမ်းမော့ခေါင်းပါတဲ့ဘေလေးနံပါတ်ကလူသင်ကွဲတဲ့ဘေငါးနံပါတ်ကအဲ့ဒီဘေငါဘေးဟာအနာဂတ်ဘေးတဲ့တခါကျွယ်ပါဘေးတဲ့ဒီဘေငါဘေးကဘယ်ခါမှဆွတွေ့ရမယ်ဒါဖြင့်ဒကာဓမ္မတို့ အခါကိုရွေးတဲ့ဘေးမုတ်လေသောကြောင့်အခါကိုမရွေးပါဘူးဘယ်ခံမဆိုဖရာလက်ထက်တောင်ရှိတဲ့ဘေးဖရာလက်ထက်တောင်ရှိတဲ့ဘေးဖြစ်လေသောကြောင့်ဒီဘေးငါဘေးမလာခင်ကြိုးစားပါစောင့်ဆိုင်နေတဲ့ပုဂ္ဂိုလ်ဒီဘေးကိုစောင့်ဆိုင်တာဘေးကိုစောင့်ဆိုင်တဲ့အတွက်ဒုက္ခခတ်သိငြိမ်းတဲ့နိဗ္ဗာန်ကိုဘေးငါဘေးတစ်ခုခုကကန့်ကွက်လိမ့်မယ် ကန့်ကွက်လို့ရှိရင်လူဖြစ်ကျွတ်နှပ်ပါအောင်လားအမှန်တန်ကြောက်เสียမကောင်းဘူးလားဒါကြောင့်ဒကာရမတို့ဆိုင်ရဆိုင်ရမိတ်ဆွေသင်္ကတွေလည်းပြောကြစမ်းပါဒကာကျွန်ပြောတယ်ဘူးမင်းငယ်တုန်းကြိုးစားဟေးဟာကျုပ်ငယ်ပါသေးတယ်ဆိုမင်းအိုဘေးစောင့်နေတာလားလို့မေးလိုက်မင်းနာဘေးစောင့်နေတာလားလို့ဟောအဲငါ့မောက်ကောင်းပါတဲ့ဘေးစောင့်နေတာလားလို့ဟော လူသင်းခွဲတဲ့ပဲစောင့်နေတာလားလို့မေးပါဘူးအင်းတန်ခါသင်းခွဲတဲ့ပဲစောင့်နေတာလားလို့မေးပါဘူးအကုန်မေးကြပါကိုယ်ကိုယ်ကတခါပြင်းလာမယ်ဖြင်းမြင်တဲ့စိတ်တွေပေါ်လာမယ်ဆိုရင်အော်မင်းလည်းတော်မိုက်ပါသေးလားမလုံနိုင်တဲ့အိုဘေးမင်းစောင့်နေတာလားလို့မေးမလုံနိုင်တဲ့နာဘေးစောင့်နေတာလားလို့မေးဒါအလုတ်ပေါ်၌ပြင်းတိုင်းဖိဖင်တိုင်းငွဲ့တိုင်း တရားဓမ္မတို့နိဗ္ဗာန်ကန့်ကွက်မယ်မင်းကဘုရားရှိကြတဲ့နိဗ္ဗာန်ရပါလို့ဤအင်းသံဃာရေးရှိခိုးတဲ့ကရနိဗ္ဗာန်ရပါလို့မင်းတွေကတော့စောင့်နေတာသဘောကျအမှန်တန်ကြောက်ပြမကောင်းဘူးလားကဲဒါဖြင့်တရားဓမ္မတို့အနာဂတ်ဘေးပင်တွေရှိပါလိမ့်အင်းတဏ္ဏမကဘာပါလိမ့်အင်းနှစ်နံပါတ်သုံးနံပါတ်ကအဲလေးနံပါတ်က လူသင်္ကွဲတဲ့ပဲငါးနံပါတ်ကအဲ့ဒါတွေကဘုရားရှိလဲတွေ့ရမှာပဲဘုရားမရှိလဲဒီဘေးတွေကဘာလောက်တတ်ပါလဲဒါပြန်အခုတရားမထုတ်တဲ့ပုဂ္ဂိုလ်ဟူသည်ဘယ်လိုဆုံးဖြတ်ချက်ချဘေးဆိုတာစောင့်ကောင်းတာလားရှောင်ရှားရမှာလားအဲဘေးမလာခင်ကိုလိုချင်တဲ့နိဗ္ဗာန်ကြီးအရယူထားလိုက် ရှင်းမလားဒီတိုင်းနေရင်စောင့်နေတဲ့ပုဂ္ဂိုလ်ပဲလို့ဆိုတာခြေတတ်ဗလားခိုင်းတာဖြင့်ကကြွေဥလာဘူးတို့အလွန်ကြောက်စရာကောင်းတဲ့ဘေးငါဘေးဖယားမရှိလဲဒီဘေးရှိတာပဲဖယားရှိလဲဒီဘေးရှိတာပဲခိုင်းတာဖြင့်ဒကာရမတို့ငယ်ငယ်ရွယ်ရွယ်ကအခုလိုနားထောင်နိုင်တော့ဆရာသမားကလည်းပြောဆိုနိုင်တော့မြန်မြန်ဒုက္ခသိမ့်လိုက်ပါတော့ အကဲဒီငါးဘေးကတဘေးဘေးတွေ့သွားတဲ့တနေ့ဆိုလို့ရှိရင်ဖြင့်ဒကာသရေကျွတ်တို့အယိုးဟာဝေဘူးလတောင်လောက်အယိုးတွေဆင်းရမယ်ခဏခဏသေးပြီးအယိုးတွေဆင်းခဏခဏသေးတဲ့ဘဝတွေရောက်ပြီးအယိုးတွေဆင်းလိုက်လို့ရှိရင်ကျွတ်တို့မန်းလေးတောင်လောက်မကဘူးတယောက်တည်းအယိုးအဲ့ဒါတော့သေပွဲကြီးဒုက္ခပွဲကြီးစောင့်နေတာနဲ့ကောဒါဖြင့်ယနေ့ အာလုံးသောတရားဓမ္မတွေဘုန်းကြီးများကမေတ္တာရှိထားပြီးဒီကလာအာလာလတံဘေးတွေက သေကြရဲ့သားနဲ့ဘေးမလာခင်ဘေးကိုကြော်လွားနိုင်တဲ့မဲခင်အလုပ်ကိုဖြင့်သေသေးချာချာလုပ်ပြီးဒီကလာနေပါတော့မယ်လို့ဆုံးဖြတ်ချက်ချပါရှင်းမလားဆုံးဖြတ်ချက်ချကြစမ်းပါလို့သတိပေးလိုက်ပါရဲ gain ဒါဖြင့် ခေကြီးကလည်းဒီဘဲတွေကလည်းတွေးလက်တန့်ဆိုတာဒကာစိုက်တို့ဒကာကျွဲတို့မလိုတော့ဘူးနော်မလိုပါဘူးအဲ့တော့ခွန်ကြီးကလည်းခေလိုက်ပဲဒကာဓမ္မတွေကိုတရားကိုရှည်ရှည်မပေးပါဘူးမှန်ပါပါဘဲကြော်နိုင်တဲ့တရားတူတူနဲ့သွားကြပါဘဲကအမတန်နီးတယ်မဆုံးနိုင်ဘူးလားနီးဆိုတာခင်ဗျားတို့အခုပဲကွဲပေးတယ်သေချာနေ မသိကြဘူးလားကွဲပေးလာတဲ့အခါကျလို့ရှိရင်သတ်ပေးဖြတ်ပေးတွေကောအဲရောပြီးကုန်ပါရင်ပါလားအဲ့တော့ဒကာရမတွေအင်းတို့ဘယ်နေရပါဘယ်ထိုင်ရပါမလို့ဆိုတာတွေစိတ်ချုပ်ပွေလီပြီးဒီကလာကုံရောင်းဝဲတွေကအကုန်ပိတ်သဘောတော်ဘုကအကြတဲ့တွေ့မိသားသွားလာသင်္ဘောသွားလာကစတောင်ဖြစ်ဆိုတော့ ဝင်ကိုတော့ငယ်ကမမျှပေးစရာတွေကတော့ရှေးကစီစဉ်ထားတဲ့အတိုင်းဆိုတော့ရှော့လို့မရအဲ့ဒီလိုဖြစ်နေတဲ့ခါကြလို့ရှိရင်ဖြင့်အင်းဘေးသင့်နေတဲ့ဒကာဓမ္မတွေမှာဘယ်မှာသာလျှင်ချမ်းသာရရောက်နိုင်ပါဒါကြောင့်ဘေးမလာခင်ဒကာဓမ္မတို့ဘေးကင်းရာကိုလက်ကင်ရအောင်လှုပ်ထားလိုက်စမ်းပါမှန်ပါပါ ဘေးမလာခင်ဘေးကင်းရာလက်ကင်ဖြစ်တဲ့မဲ့ခင်အရာလောက်ထားပါလို့တိုက်တွန်းလိုက်တယ်ရှင်းမလားရှင်းပါဘူးအဲ့တော့ကိုဘေးကင်းရာရောက်အောင်ဆိုဘေးတွေကလည်းနီးပြီးဒီကာလနေတော့ဥစ္စာမူကြီးတရားတောင်မှရှည်ရှည်အားထုတ်မှရမယ်တရားတူတူအားထုတ်မှရမယ်တရားလို့ဘုန်းကြီးတို့နှစ်ခုစလုံးဟောတဲ့နှစ်ခုစလုံးနီးပေးတတ်ပါတယ်သို့တော့တူတူနဲ့ ရတဲ့တရားပဲနှီးပေးပါမယ်အဖေကြောင့်ဒီလိုတူတူနဲ့အေးချမ်းတဲ့တရားနိဗ္ဗာန်ရောက်မဲ့တရားကိုတကယ်ကျွယ်နှီးပေးရပါလိမ့်မလို့ဆိုတော့ဘေးတွေကမြင်ပြီးသားဖြစ်နေဘယ်နဲ့နေကြသွေးလက်တန်ကြုံလက်တန်ကသေးကြမနေဘူးအဲ့ဒီတော့ဒီဘေးမလာခင်ကျွတ်တို့လူရင်းဆိုင်သွားအောင်တကယ်သိရေကြိုးစားတာ သဘောကျလားဂိုင်းဒါဖြင့်သမထကနေပြီးမှဝိပဿနာဝိပဿနာကနေပြီးမှနိဗ္ဗာန်ဆိုတော့တင်းနဲ့သုံးပေါ့ဗျာသမထဝိပဿနာနိဗ္ဗာန်ဒီလိုတက်တယ်လမ်းလေးရှိသမထကိုဘုရားရောပြီးတော့မှဝိပဿနာကူးပြီးတော့မှမက်ကိုကူးဘယ်နှနည်းပါလဲသုံးခုကူးမှမက်ရအဲရှေးဥစွာတင့်နံပါတ်ကသမထ နှစ်နံပါတ်ကအဲသုံးနံပါတ်ကျမှမဲဆိုတော့ဩတို့ဒီကားလို့ဆင်ဖြင့်ဘယ်ကစမှာတုံးလို့မေးလို့ရှိရင်ဖြင့်သမထကစပြီးမှဝိပဿနာတဲ့ပြီးတော့မှမက်ဖို့ရအောင်ပြီးတော့မှမဲ့ရတယ်ဆိုတော့ဩသုံးတိရှိတဲ့လေကတဲ့ရမှာပါလားဆိုတာကပေါ်လာပေါ်လာဘူးလားအဲ့ဒါဘုန်းကြီးများက ဘေးတွေကလာမှကနီးလာကြီးရဲ့သုံးတစ်တဲ့နေရာမှနဲ့နှစ်တစ်တဲ့နဲ့တက်ရလို့ရှိရင်ဖြင့်ဘေးမလာခင် ကိုလိုရင်းရောက်ခဲ့မဆိုနိုင်ဘူးလားဒါကြောင့်ဘေးမလာခင် ကိုလိုရင်းရောက်သင့်အောင်ဒကာရမတို့ဘုန်းကြီးများပေးတဲ့နေ့ကတင်းနံပါတ်ကိုဖြုတ်လိုက်နှစ်နဲ့တင်းတင်းနံပါတ်ကိုဖြုတ်လိုက်တော့သမထဖြုတ်လိုက်ဝိပဿနာနဲ့မေတ္တာကူးတော့ရှင်းမလား ဒါဖြင့်ခေါင်းကသမထကုမဥပဒနာဥပဒနာပြီးမှမဲ့ဆိုတော့ကြာဘူးနည်းနည်းကြာတယ်နည်းနည်းဆိုတာလှုပ်လှုပ်ကြည့်ရင်ဥလာဘူးတော့ကြာတယ်ဂိုင်းဒါဖြင့်ဒကာဓမ္မတို့အခုဘုန်းကြီးပေးနေတဲ့နေ့ကတော့ဖြင့်တစ်ပြီးနှစ်ဆိုရင်ကိစ္စပြီးတာမှန်ပါပါရှင်းကနေ့တွေကတော့တစ်ပြီးနှစ်နှစ်ပြီးသုံးသုံးကြမှာပြီးမှာ အခုတော့ဘုန်းကြီးပေးတဲ့နေ့ကဘာပါလဲမတော့လို့မဲတဲ့ခါကျတော့တစ်ပြီးရင်နှစ်ရောက်ရင်ပြီးတာသဘောကျတစ်ပြီးရင်ကောင်းပြီဒါကိုးကားနဲ့တကွဒကာရမတွေကျင့်ပုံကျင့်နည်းကျင့်ပြီးကိစ္စပြီးသွားတဲ့ပုံကိုကိုဘုန်းကြီးတို့သက်သေသာရကနဲ့တကွဘုရားကိုယ်တော်တိုင်ဝန်ခံသွားတာ ကိုယနေ့ရှင်းပြတစ်ပြီးနှစ်နဲ့ကိစ္စပြီးပါတယ်ကွာ ရှင်းမလားတင်းနဲ့သုံးလုံးမနေပါနဲ့တော့ကွတင်းနဲ့နှစ်ဆိုရင် ကိစ္စပြီးပါတယ်ကွသဘောကျဘုရားဘယ်လိုတောင်းခံတော့အဲတစ်ပြီးရင်နှစ်သာရောက်လို့ရှိရင်ဖြင့်ဒုက္ခခတ်သိငိမ့်နဲ့နိဗ္ဗာန်ရောက်ပါတယ်ကွလို့သေးသေးချာချာတောင်းခံတယ်ဒါကြောင့်ဒကာရမတို့သည်တစ်ပြီးနှစ်ဆိုလို့ရှိရင်ဖြင့်အန္တရာယ်မလာခင်ပြီးသွား ရှင်းမလားတစ်ပြီးကိုနှစ်ကိုကြိုးစားလိုက်ရင်ဘယ်နဲ့လဲအနာဂတ်ဘေးဆိုတဲ့ငါးဘေးမရှိလားအဲသူမလာခင်ပြီးတော့ဟာတစ်နဲ့သုံးဆိုလို့ရှိရင်ဘေးဝင်ရှုပ်လိုက်လို့ရှိရင်ဖြင့်တစ်လုံးနေတော့ပဲဘေးတစ်ခုဝင်လာရင်မရဘူးမရပါဘူးသဘောကျအဲ့ဒီကဲတော့တရားဓမ္မတို့သည် အမြန်ဆုံးနည်းနဲ့ဘုရားသခင်ကိုရမကြီးကပို့တဲ့နည်းရှိတာကိုကြိုးစားလိုက်ရလို့ရှိရင်ဖြင့်ဒီခက်နဲ့တကာကျွယ်သိတ်ကြိုက်မကြိုက်ဘူးလားအေးဒါကြောင့်ဒကာရမတို့တစ်ပြီးနှစ်ရောက်အောင်ကြိုးစားတဲ့နည်းတွေဘေးငါပဲလွတ်တဲ့နီးဆိုတာသိကြကြသိကြပါဘူးအင်းဘာလွတ်တဲ့နီးပါလေရှင်းမလားရှင်းပါ ဂိုင်းဝတ္ထုသတိသာရကကြားဘူးတဲ့ပုဂ္ဂိုလ်လည်းကြားဘူးပါတယ်ဒကာရမတို့ရှင်းပြနော်ဝတ္ထုလေးနည်းနည်းနားထောင်ပါရှေးကဘုရားသခင်ကိုရမကြီးတောက်တိပိစေရုံကျောင်းမှာတရင်သုံးနေတယ်ဘုရားသခင်ကိုရမကြီးဆိုတာကပုဂ္ဂိုလ်သူပုဂ္ဂိုလ်ကျွန်ပုဂ္ဂိုလ်မွန်ဆိုတော့ဘုံတော်မှာလည်းအမှန်တန်ကြီးသောကြောင့်အနန္တပေါ့ဗျာအဲကံတော်ကလည်းအနန္တဉာဏ်တော်ကလည်းအနန္တအကျိုးပေးကောင်အနန္တ ရားပွင့်လာတယ်ဆိုလို့ရှိရင်ဘုရားပွင့်ခင်ကဒိဋ္ဌိတွေကတကားကြွေလေနေကြီးထွက်လာတော့ပုဆုံးမြူဖြစ်ရတယ်လို့ပေါ့ဗျာအကုန်ပျောက်ထွက်ကုန်ဒါနဲ့ဒိဋ္ဌိတွေကတို့ပြင်ငါကုန်ပြီပြကုန်ပြီဘောဓမဘုရားပွင့်တုံးပေါ်လာလိုက်တာဟာတို့မှာပြင်ငါပွဲပြပွဲနဲ့ကြုံတော့တာပဲဆိုပြီးအလွန်စိတ်ပြည့်ကြမှန်ပါပါ အလွန်စိတ်ပြဲပိဋကရနေတော့ဂေါရမဘုရားဘယ်နဲ့ကြောက်ဘုံတွေကံနေတကိုးတော်တွေကြီးပါလိမ့်မလို့လို့ဒိဋ္ဌိတွေက တွေးကြတွေးကြတဲ့ခါကြလို့ရှိရင်ဖြင့်တဲ့သူဟာလက်တွေ့တရားအမှန်ကန်ပြောနိုင်တဲ့အတွက်ဘုံကြည့်တာအမျိုးမျိုးကြောင့်ဘုံကြည့်တာလည်းမဟုတ်ဘူးအပြောဟောကောင်းလို့ဘုံကြည့်တာလည်းမဟုတ်ဘူးလက်တွေ့တရားပြနိုင်တဲ့အတွက်ဘုံကြည့်တာပဲ အဲ့ဒီတော့လက်တွေ့တရားဆိုတာကသူစီသွားသင်မတဲ့လက်တွေ့တရားကရရှင်းမလားအင်းဘုရုစီသွားသင်ရမယ်ဘုရားစီသွားသင်မလက်တွေ့တရားကလည်းရမှာဖြစ်တော့သူတို့ဒိဋ္ဌိတွေအစည်းဝေးဖွင့်လိုက်တို့တဲ့ဘုရုညာကောင်းဆုံးတို့ဟဲ့ဆိုပြီးကြတာညာကောင်းတဲ့ပုဂ္ဂိုလ်ရွေးလိုက်အဲ့တော့သုတိမပရပိုက်ဆိုတဲ့ပုဂ္ဂိုလ်ကအလွန်ထက်တဲ့ပုဂ္ဂိုလ်သူ့ကိုတခါတည်း ဂေါရမဘုရားကြီးသွားသွားပြီးဒီကရာသင်္ကန်းဝတ်သင်္ကန်းဝတ်ပြီးဒီကရာဂေါရမဘုရားကြီးဟောနီပြောနီလက်တွေနီးတွေသွားတယ်သင်ပြီးပြန်လာခဲ့ပြန်လာပြီးဒုစီကိုတခါသူကဆရာလုပ်ပြီးသင်ပြီးတော့မှဒုလည်းတရားဓမ္မတွေဒီတိုင်းပြောရလို့ရှင်ဒုလည်းဘုန်းနေကံဉာဏ်တရားဘောရမဘုရားလိုပဲတိုးတက်လာမှာပဲ ထိုပြီးဒီကလာသူတို့ကြံစီထုတ်ပြီးဒီကလာဒိဋ္ဌိအစည်းအဝေးမှာသူတိမဆိုတဲ့ပရမိုက်ကိုခေါ်လိုက်အရှင်သူတိမတို့ဒိဋ္ဌိတွေဟာတကူလုံးကတို့လည်းနေလိုလားလို့ထုံးကားနေတာပဲအခုဘောရမဘုရားပေါ်လာတဲ့နေ့ကဆိုရင်ပုဆုံးမျိုးဖွယ်ဖြစ်ကုန်ကြပြီငါတယ်လူလည်းငါပြတ်တယ်လူလည်းပြတ်ကုန်ကြပြီအဲ့ဒါကြောင့်တို့မျိုးရိုးကိုတို့ယူဝါဒကြီးလည်းတိမ်မြုပ်တော့မယ် တို့ကယ်နိုင်မဲ့ပုဂ္ဂိုလ်လေဒီထဲမင်းပြောက်ပဲရှိတယ်မင်းညာအကောင်းဆုံးအဲ့ဒါတို့ကိုငဲ့ပြီးဒီကလာဂေါရမဘုရားရှိလက်တွေ့တရားသွားသင်ရမယ်ရှင်းမလားဘာတရားပါလက်တွေ့တရားသွားသင်ရမယ်ဆိုပြီးဒီကလာသင်ခိုင်းသင်ခိုင်းလိုက်တော့ဩသူလည်းဒုဒိဋ္ဌိတွေကိုငတ်ပြတ်ကုန်ပြီတို့လည်းဒီထက်ပါအတွင်းဝင်ပါရပါနေတာပဲအလုံးကဲတင်တဲ့သဘောလဲရအောင် သွားမယ်ဆိုသူကဂရိပေးလိုက်ဂရိပေးလိုက်တဲ့အခါသူစဉ်းစားခံထုတ်တယ်သူတိမကဘောရမဘုရားရှိဝင်ရမယ်ဆိုတာဘယ်သူနဲ့ကပ်ပြီးဒီကလာဝင်ရပါမလဲဆိုပြီးအကြံထုတ်လိုက်ရှင်သာရိပုတ္တရာနဲ့ကဝင်ရမလားအာရဒါလည်းမတော်ပါဘူးအရှင်ဒီရှင်မောက်ကလာနဲ့ကဝင်ရမလားမတော်ဘူးရှင်ဘုံနာနဲ့ကပ်ပြီးဘုရားရှိဝင်ရမလားမတော်ဘူးနေ့တိုင်းအကျွမ်းဝင်တာကရှင်အနန္ဒာနဲ့မှဘုရားနဲ့အကျွမ်းဝင်တယ် ရှင်အနန္ဒာရှိကရလို့ရှင်ဖြင့်သူသင်္ကန်းဝတ်ခွင့်ရမှာပဲရလို့ရှင်ဂေါရမဘုရားရှိခိုးတရားတွေခိုးခွင့်တော့သေချာရတယ်ရှင်အနန္ဒာကတ်မှာပဲဆိုပြီးဒီကလာသူတိမပြပိုက်သည်ဒီကကြွယ်ဘုရားကျောင်းတော်သွားပြီးရှင်အနန္ဒာရှိဝင်ကတ်ရှင်အနန္ဒာရှိဝင်ကတ်တဲ့ဓမ္မတို့ရှင်အနန္ဒာရှိဝင်ကတ်ပြီရှင်အနန္ဒာ ကျွတ်တော်ဒီကားလို့ရှိရင်ဂေါရမဘုရားသာသနာတော်သိကြည်ညိုပါတယ်အဆုံးအမတွေလည်းအမှန်အမှန်ကြိုက်ပါတယ်ဒါကြောင့်ဘုရားရှင်မှာသင်္ကန်းဝတ်ပြီးဒီကားလားဤကောင်းနာကောင်းတွေသင်ပြီးဒီကားလားကြိုးစားပါရစေမှန်ပါပါဆိုတော့ရှင်အနန္ဒကအဘိညာဉ်ကမရတဲ့ပုဂ္ဂိုလ်ဘူးဗျသူတစ်ပါးစိတ်ပြီးတဲ့ပုဂ္ဂိုလ်မဟုတ်တော့စဉ်းစားဩဒီပုဂ္ဂိုလ်ကလည်းဒိဋ္ဌိတဲ့နဲ့ခေါင်းဆောင်ပါခေါင်းဆောင်ကနေပြီးချက်ချင်းဝါရပြောင်းလာတယ်ဆိုတော့လေ အတော်အချိန်ဆခက်တယ်လို့သူစိတ်ကအောင်းမိအချိန်ဆခက်တာနဲ့ပဲကဲကွာငါကတော့ဖြင့်ဝင်ခွင့်ပြုနိုင်တယ်မပြုနိုင်ဘူးဆိုတော့ငါအပေါ်မှာမှီးမနေပါဘူးမင်းပါလိုက်ခဲ့ဘုရားရှိသွားလျှောက်အောင်ဆိုပြီးဒီကရာသုတိမပရပိုက်ကိုခေါ်ပြီးရှင်အနန္ဒကဘုရားရှိသွားလိုက်ဘုရားရှိသွားပြီးရှင်အနန္ဒကပဲဥဆောင်ပြီးလျှောက်လိုက်ပါတယ်ရှင်ဘုရားသုတိမပရပိုက်ကတပည့်တော်တို့သာသနာအမှန်တန်ကြီးညိုလုံးလို့ လက်တွေ့တရားတွေလည်းသင်ကျင်လွန်းလို့သင်္ကန်းဝတ်ခွင့်ပြုပါလို့လျှောက်ပါတယ်ဗျာဆိုတော့ဘုရားသခင်ကိုရမေကြီးကတော့တွေးလိုက်ဩသူဒီမှာစိတ်ကောင်းနဲ့တော့လာတာမဟုတ်ဘူးဒကာဓမ္မတို့ဘုရားဘယ်လိုတွေးမိပါလဲသူစိတ်လည်းဒကာဓမ္မတွေအခုဘုန်းကြီးပြောထားလို့သိပြီတရားတွေခိုးမလို့လားဘယ်သဘောနဲ့လာပါလိမ့် ဘုရားတွေခိုးမလို့ဟောနေပြောနေပြနေတွေခိုးမလို့လာတာအဲ့တော့ဘုရားကသိအင်းစိတ်ကောင်းနဲ့လာတာမဟုတ်ဘူးတရားတွေခိုးမလို့လာတာပဲအဲ့ဒီတရားတွေခိုးမလို့လာညာတော့လေတရားခိုးရင်းနဲ့သူရဟန္တာဖြစ်လိမ့်မယ်ဒါမြင်တော်မူတယ်သဘောကျပါလားတရားခိုးရင်းနဲ့ပါတော့ရဟန္တာဖြစ်ဖို့မြင်တော်မူတာနဲ့ညီတော်အနန္ဒာသူတိမယဟန်ခံပေးလိုက်ပြီ ဒါနဲ့သုတိမရန်ခံပေးလိုက်ကြောက်နောက်သူလည်းရန်ခံပေးလို့တရက်နေ့ရလဲဒကာရမတို့ရှိပါရောတဲ့သူကဝါကျွတ်ခံဒီမှရန်ခံတော့ဝါရင်းမှာတောထဲမှာဘုရားသခင်ကိုရမကြီးစီကအခုဒကာရမတွေပေးတဲ့ဤတွေစိတ်ဓာနုပသနာတွေဝေဒနာနုပသနာတွေဓာတ်တွေဘုရားကပေးလိုက်လို့ ဝါကျွတ်တဲ့ခါကျတော့တရားပေါက်ရအောင်ပြီးဒီကလာတခါတည်းဖရလာလျှောက်တဲ့ပုဂ္ဂိုလ်ရယ်နောက်နေ့သုံးရက်နေတော့ရောက်လာကြရောက်လာကြတော့သူဒီမှာကအင်းပုဂ္ဂိုလ်တွေတွေဖြင့်တော်တဲ့ကရောက်လာကြတော့သူတို့နောက်ကနေပြီးဒီကလာမြောင်ပြီးလိုက်မှာပဲသူတို့ဆရာကြီးဘာပြောတယ်ဆိုတော့သာသိရအောင်ဆိုပြီးဒီကလာလိုက်လိုက်ကြတယ်တော်တဲ့ကကြွလာတဲ့ပုဂ္ဂိုလ်တွေကရဟန္တာတယ် သူတို့တွာတယ်လုံးအထုတ်လိုက်တော့ရန်တာတွေဖြစ်ကုန်ကြဒါနဲ့ရန်တာတွေနောက်ကသူကလိုက်ပြီးကြလဲရန်တယ်တွေကတော့သူ့လည်းဂရုမစိုက်ပါဘူးသူတို့ပြည့်စုံတဲ့တရားတပည့်တော်များဖျားခိနာဇာတိပြိဿတွေတော့နောက်နေစရာမရှိပါဘူးဖျားဆိုရရန်တာဖြစ်ပြီပေါ့ဗျာပြိဿတွေနေစရာမရှိဘူးဆိုတော့ဝိနာပဲရှိသေးရဲ့မရှိပါဘူး ကျင့်เสียလဲတပည့်တို့တရားကုန်ပါပြီဗျာတဲ့နောက်ထပ်ပွားเสียတရားမရှိဘူးမဂ္ဂင်၈ပါးဆုံးနေပြီပြောတာပါမဂ္ဂင်၅ပါးတယ်ဆိုတော့၈ပါးပြည့်အောင်ကြိုးစားအောင်မယ်အခုတော့ပြင်ဒီလိုကြိုးစားเสียရှိသေးရဲ့မဂ္ဂင်၈ပါးဆုံးတဲ့အတွက်ကျင့်เสียတရားလဲတပည့်တို့ကုန်ပါပြီဗျာကတံကရဏိယနဲ့ပြုဘကိစ္စတွေလည်းအကုန်ပြုလုပ်ပြီးပါပြီဘုသီတံမြမစရိယာနဲ့ မြတ်သောကျင့်လည်းတပည့်တို့လမ်းဆုံးကျင့်ပြီးပါပြီနာဗရံဣဒ္ဓတာတိပဇာနာတိတဲ့သစ္စာနဲ့16ချက်တွေလည်းတပည့်တော်ညံတဲ့အကုန်ထင်ပါပြီဗျာလျှောက်တော့သူဒီမှာကချောင်းပြီးဒီနောက်ကနေကတ်နာတော့အော်သူတို့ခိနာဇာတိဝုတိတံဗြဟ္မစရိယံကတံကရဏိယံဆိုတဲ့စကားဟာကုန်ပြီ ပရိသေနေကြမရှိတော့ပါဘူးကိစ္စပြီးပြီလို့ပြောတော့တာဆရာလက်ဆုံးမှာဖြင့်ဒီအိဗေဟာအကောင်းဆုံးပဲဒါနဲ့ဒါတော့တော့သူကသဘောကျပြီးဒီကရာနေတာနဲ့ရန်တွေကလည်းရှောက်ပြီးဒီကရာသူတို့လိုချင်တဲ့ချက်တွေရှောက်ပြီးဘုရားသခင်ကိုရမကြီးကလည်းဝမ်းမြောက်တော်မူတာနဲ့သာဓုတွေခေါ်ပြီးဒီကရာခဲခဲမင်းတို့လိုရာကြောင်းမှာသွားပြီးကျင်းစကြလို့ဆိုပြီးဒီကရာဘုရားကခွန်းကတော်တဲ့ကရန်တာကြီးတွေခွင့်ပြုလိုက်ခွင့်ပြုလိုက်တော့ ဘုရားစီတာမေးလို့ရှိရင်မဖြစ်ဘူးဒီကိုယ်တွေနောက်လိုက်မှာပဲဆိုပြီးဒီကိုယ်တွေကျင်းဆက်တဲ့နေရာဌာနဒကာတိုက်တို့ဒကာကျွဲတို့လိုက်တာပေါ့သူဒီမှာပြပိုက်ကဒီကိုယ်တွေနောက်လိုက်လိုက်ပြီးဟိုကြလျှောက်တာပဲအရှင်ဘုရားအရှင်ဘုရားတို့ဘုရားစီလျှောက်ခဲ့တဲ့ပရိသေနေခြင်းဂုံပြီကျင့်စရာလဲဂုံပြီလို့ပြောတယ်အဲ့တော့အရှင်ဘုရားတို့ရဟန္တာဖြစ်တာပဲ ယန္တာဖြစ်တဲ့ပုဂ္ဂိုလ်ဖြင့်ကောင်းကင်ပြန်နိုင်ရလားမြေရှိုးနိုင်ရလားသူတော်ပြောတာသိရလားတကိုးတွေဖန်ဆင်းနိုင်ရလားသူကဒကာဓမ္မတွေသမထလမ်းမေးကောင်းကင်ပြန်နိုင်ရလားမြေရှိုးနိုင်ရလားရေထဲသွားနိုင်ရလားရေနှချမ်းခွဲပြီးသွားနိုင်ရလားမြေနှချမ်းခွဲပြီးကလားလာနိုင်ရလားဘာတွေမေးနေတာတော့သူကသမထတကိုးတွေမေး သမထတကိုးတွေမဲပြီးဒီကလာနေတော့ပုဂ္ဂိုလ်တော်တွေကသမထလမ်းကတက်လာတာမဟုတ်ဘူးဝိပဿနာပြီးမဲ့ဆိုတဲ့တင်းနဲ့နှင်းနဲ့တက်လာသမထပါသေးလားမပါရမ်းနဲ့ပုဂ္ဂိုလ်တော်တွေကဖြေလိုက်ဘယ်လိုများဖြေလိုက်ကြတယ်ဆိုတော့သူဒီမှာတဲ့သူပညာနဲ့ပညာနဲ့ကိလေသာမှလွတ်တဲ့နိဗ္ဗာန်ရောက်လာတာကွာသဘောကျဘာနဲ့နိဗ္ဗာန်ရောက်ပညာနဲ့ အေးဒါကြောင့်ဒကာရမတွေနေတိုင်းပြနေတဲ့ဒီကဝိညာဏယုတ်သလနာဖတ်တာအစရှိတော့တဲ့ဝေဒနာတွေဟာဒီမှာပြီးနေကြပြီနော်ဝိညာဏယုတ်သလနာဖတ်တာဝေဒနာတဏှာဥပါဒာကနေပေါ့ဗျာဒီဘက်ကနော်ဒီကနေကုံအောင်လုပ်လိုက်တဲ့အတွက်ဒီဘက်ကခိနာဇာတိဆိုတဲ့ပြိတ္တိလာသေးရဲ့ဒီဘက်ကသရမရဏရောမလာပါဘူး အဲ့တော့ဘုန်းကြီးကဒကာဓမ္မတွေသင်ထားတာကဘယ်လိုသင်ထားသလဲလို့မေးတော့ဒကာဓမ္မတို့ဝေဒနာနဲ့တဏှာကြားကနေပြီးဒီကလာခမည်းတော်ပထမမဲ့ခင်၅ပါးနဲ့ကြိုးစားမပြောဘူးလားပထမဘာနဲ့ကြိုးစားမဲ့ခင်၅ပါးနဲ့ကြိုးစားဆိုတော့အင်းမဲ့ခင်၅ပါးတဲ့လေသမာဓိဋ္ဌိမဲ့ခင်ကဥမရှိဘူးလား သမာဓိဋ္ဌိသမာသင်္ကပ္ပသမာဝါစာသမာကမ္မန္တသမာဇီဝသမာဓိဋ္ဌိသမာသင်္ကပ္ပရဲ့တတိရဲ့သမာတတိသမာသမာဓိသမာဝါယမမကငါးပါးပါသမာဓိဋ္ဌိရဲ့သမာသင်္ကပ္ပရဲ့သမာတတိရဲ့သမာသမာဓိရဲ့သမာဝါယမအဲဒီထဲမှာလဲသမာဓိဋ္ဌိကခေါင်းဆောင်အဲဒီသမာဓိဋ္ဌိခေါင်းဆောင်နေတော့ဒကာရမတွေရှိတဲ့ဒီခန္ဓာတွေက စိတ်ပဲရှုရှုဝေဒနာပဲရှုရှုကြိုက်ရရှုမရှုရဘူးရှုတော့ဝေဒနာရှုခိုင်းပေမဲ့အပြည့်မရအောင်ရှုရမယ်စိတ်ကိုရှုခေါင်းကြတော့လဲစိတ်ကိုမရှုနဲ့အပြည့်မရအောင်ရှုစိတ်ပြက်ပုံကိုမရအောင်ရှုဘုန်းကြီးကလည်းဒီလိုသင်တယ်ခရီးကလည်းဒါပဲကွတဲ့တဏ္ဏပမှာဖြင့်တဏ္ဏပမှာမဂ်ငါးပါးနဲ့ကြိုးစား အပြည့်မြအောင်ပေါ့ဗျာဘာနဲ့ကျိုးစားရမဲခင်ငါးပါးနဲ့ကျိုးစားရဒီပြက်တွေမရောက်ဒီတစ်ခုခုပေါ့ဗျာတကကျွဲတစ်ခုခုစိတ်ပြက်မြင်လဲဉာဏ်အကုန်မြင်တယ်လို့ပြောတာဝေဒနာပြက်တာမြင်တော့ဉာဏ်အကုန်မြင်တာပဲဆိုတာသိနေကြထို့ကဲ့သိနေတာဒီပြက်တွေကိုပရမရှိဥစွာဒါဥပဒနာညာပဲဟုတ်လား ဝိပဿနာဉာဏ်နဲ့ဒီပြက်တည်မြင်လာပြီဆိုမှဖြင့်ဒကာရမတို့နောက်ကမဲခင်၈ပါးပြည့်သွားတော့ဘာဆိုကြပါမဲညာဒါဖြင့်ဒီနေရာမှာပဲပထမဖြစ်ပြက်တည်မြင်တဲ့ဆုံးကဒကာတိုက်တို့ဒကာဒီဥလဘူးတို့ဒါဥပဒနာဉာဏ်ပဲဒီပြက်တွေကိုဒီ၅ခုကမြင်နေရင်ဘာဆိုကြဒီက၈ခု နဲ့ညာကရင့်လာလို့ရှစ်ခုလည်းပြည့်ပါရောဒီပြက်တွေမမြင်တော့ဘူးဒီပြက်တွေဆုံးသွားတာမြင်တော့ဘာဆိုကြတော့ရှစ်ခုပြည့်တော့မညာငါးခုနဲ့နေတော့ဒါရင်နှစ်ညာနေပေါ့သဘောကျသမထပါသေးလားမပါတော့ဘူးတရားဓမ္မတို့ပထမဥပဒနာညာနောက်သဘောကျ ဒါဖြင့်ဒီဉာဏ်ခွဲပြီးဒီကရသဘော ပြောစမ်းပါအောင်တော့ဆိုတော့ဒကာဓမ္မတွေသိပြီးသားတိုင်းဝိပဿနာဉာဏ်ဒီဖြစ်ပျက်ကိုမြင်တယ်မဉဏ်ဒီဖြစ်ပျက်ကိုမမြင်ဘူးမှတ်လိုက်ဝိပဿနာဉာဏ်ဒီမဉဏ်ဒီဖြစ်ပျက်မမြင်ဘူးဆိုတော့ဖြစ်တာပြက်တာမရှိတဲ့နိဗ္ဗာန်မြင်တာဒါဖြင့်ဥပဒနာဉာဏ်ကဘာမြင်သလဲအမဉဏ်က ဖြစ်ပြမရှိတဲ့နိဗ္ဗာန်မြင်သဘောကျဝိပဿနာဉာဏ်ကဘာမြင်ပါလိမ့်ဖြစ်ပြပြင်းတဲ့ဝိပဿနာဉာဏ်ကမဲဉာဏ်ကပြန်မဲတယ်ပြန်မဲတယ်ဒါကြည်အောင်လုပ်တာပါဝိပဿနာဉာဏ်ကဝိပဿနာမဲ့ခင်၅ပါးကပေါ့အဲမဲ့ခင်၈ပါးပြည့်တော့ဘာမြင်ပါလိမ့်အဲ့တော့ ဖြစ်ဖြစ်မရှိတဲ့နိဗ္ဗာန်မြင်တဲ့မြင်တာမေးမြင်တာကိုပြောရလိမ့်မယ်ဒကာဓမ္မတို့မဂ္ဂင်၅ပါးဥပဒနာဉာဏ်ကဘာမြင်ပါလိမ့်မဂ္ဂင်၈ပါးဆိုတဲ့မဉဏ်ကဖြစ်ပြမရှိတဲ့နိဗ္ဗာန်ကိုမြင်တယ်ဆိုတော့ပေါ်ပါလားဒါဖြင့်တင်းနံပါတ်ကလည်းညာပဲမင်းနံပါတ်ကဒါဖြင့်နှစ်ခုနဲ့ကိစ္စပြီးမဲ့ရပုဂ္ဂိုလ်ဖြစ်ရ နှစ်ခုနဲ့ပါဖြစ်ရပါလိမ့်မရပုဂ္ဂိုလ်မဖြစ်ရဘူးလားကျင်းမလားအဲ့ကဲ့သို့ဒကာရမတွေကသိထားနေရမယ်ဒါကြောင့်သုံးတောင်မှမပေးတော့ပါဘူးအနာဂတ်ဘေးတွေကြောက်နေတယ်တွေ့ရကြုံရမှာလည်းပြေးလို့ကိုမလွတ်လောက်အောင်ပဲတွေ့ကြမယ်အရာသေးရွာထဲမှာရောအမျိုးမျိုးပေါ့ဗျာရှင်းကြပါလား တဲ့နံပါညာကမဂ္ဂင်၅ပါးဘာမြင်တော့နိနံပါညာကမဂ္ဂင်၈ပါးဖြစ်ပြမရှိတဲ့နိဗ္ဗာန်ကိုမြင်တယ်လို့မှတ်လိုက်စမ်းပါအဲ့တော့ဘယ်နှညာနဲ့ကိစ္စပြီးပါနှညာနဲ့ကိစ္စတဲ့နံပါဥပဒနာညာနိနံပါမညာ ကိစ္စမပြီးဘူးလားဒီမညံလဲလာပါရောတဲ့ဒီဘက်ကနေပြီးဒီကာလတဏှာဥပါဒံကံနေရှိသေးရဲ့မရှိတော့ပါဘူးကံကြီးရဲ့ဇာခိနာဇာတိဆိုတဲ့ဇာတိကုံတာပေါ့ကုံသေးဘူးလားသဘောပါကြဒါရင်ဘုန်းကြီးပေးနေတဲ့နေ့ကဘယ်နှညာနဲ့တည့်ရပါလဲအဲဒကာရမတို့နှညာနဲ့တက်လိုက်ရင်ပြီးပါဖြစ်ပြမြင်တဲ့ညာနေဟုတ်လား ဖြစ်ပြဆုံးတဲ့ညာနဲ့ဖြစ်ပြဆုံးတဲ့ညာမညာပဲဖြစ်ပြမြင်တဲ့ညာဥပဒနာညာပဲနိဗ္ဗိန္ဒဆိုတာလည်းဖြစ်ပြမြင်တယ်လို့ဥပဒနာညာနဲ့သွန်းလိုက်သူသေးရလားကောင်းနေတာရှင်းကြပါလားကောင်းနေတာဖြင့်ဒကာဓမ္မတို့ဟိုပုဂ္ဂိုလ်တွေကခေါင်းကတော်တဲ့ကရန်တာဖြစ်နေတဲ့ပုဂ္ဂိုလ်တွေကတို့ဟာကွာတဲ့ပညာနဲ့ဒီကိလေသာတွေသိမ့်တာပါ ဘာနဲ့သိမ့်တယ်နောက်လာမယ့်ကိလေသာတွေလာသေးရဲ့ဘာနဲ့သိမ့်လိုက်ပါအဲပညာနဲ့ကိလေသာတွေသိမ့်လိုက်ခြင်းရောက်ဓာတိမလာပါဘူးဗျာမရဏရောသိကြပါလားဘာနဲ့သိမ့်လိုက်အဲဝိပဿနာပညာမဲ့ပညာနဲ့သိမ့်လိုက်ရှင်းမလားအဲ့တော့သုတိမကအရှင်ဘုရားတို့ရဟန္တာဖြစ်တယ်ဆိုတာတော့သဘောကျပါပြီဘုရားရှင်မလျှောက်ခဲ့ထားခဲ့တဲ့အတွက် သို့သောရှင်ပြတို့ကောင်းငင်ပြန်နေလားမြေရှုနေလားရေးတဲ့သွားနေလားသမထလမ်းနေမင်းအဲ့တော့ဟောကိုယ်တော်တွေကဘယ်သမထလမ်းမေးတော့ဥပဒနာကတက်လာတဲ့ပုဂ္ဂိုလ်တွေနှညာနဲ့တက်လာတဲ့ပုဂ္ဂိုလ်တွေကိုသူဒီမှာတဲ့တို့ကပညာနဲ့ကိလေသာလွတ်လာတာကွာတဲ့ပညာနဲ့ကိလေသာ၆ခန်းအောင်လွတ်လာတာပါဆိုတော့ပညာနဲ့ကိလေသာ၆ခန်းအောင်လွတ်လာတယ်ဆိုတော့ပညာကဒီဖြစ်ပါဒီကိလေသာတွေက 6ခေါင်းမူလားလာသေးရဲ့လားအေးပညာနဲ့ကိလေသာတွေ6ခေါင်းအောင်လုပ်လာတာပါဒါကြောင့်တို့ရဟန္တာ ဖြစ်တာပါလို့ပြောဘူးလားနားမလဲဘူးသူတိမဒီလမ်းစဉ်မှမသိပဲကောဒကာဓမ္မတွေသူတိမသိနိုင်တဲ့လမ်းစဉ်ဟုတ်ကြလားဟုတ်ပါဘူးဒါနဲ့မကျေနပ်ဘူးအရှင်ဘုရားတို့ပြောတဲ့အဓိပ္ပာယ်ပညာနဲ့ကိလေသာကိုသိမ့်ခဲ့တယ်ငြိမ်းအောင်လုပ်ခဲ့တယ်ဆိုတာတပည့်တော်သဘောမကျဘူး ဖယားစီသွားလျှောက်ပါပဲမကျင်တာဖဲဘုရားစီသွားရောက်ဘုကတော်လည်းသိတယ်သူ့ကိုကြေလောင်ဖြေးနေလို့ရမယ်ပုဂ္ဂိုလ်မဟုတ်ဘူးဘာမှအဆံမပါတဲ့ပုဂ္ဂိုလ်ကိုဘယ်လိုချက်ပြောပြောခဲ့တယ်လဲအဲ့ဒီလိုဖြစ်နေမှာပဲတော့ဘုရားစီမှသူလန်းဆုံးမှာပဲဆိုပြီးဒီကလာဘုရားစီသွားလိုက်မယ်လို့ဟိုရန်တာတွေကသိတာနဲ့တကယ်တည်းတူတူပဲဖြစ်လိုက်တို့တော့ပညာနဲ့ကိလေသာတွေလောက်အောင်လုပ်တာပဲ ဘောကြဒါနဲ့ပဲမကျေနပ်တာနဲ့သုတိမပြပိုက်ကဘုရားရှိသွားတယ်ရှင်ဗျာဗျာတဲ့ရန်တာတွေဖြစ်တဲ့ပုံကိုယ်တွေပြီးတော့မေးခဲ့တယ်ရှင်ဗျားတို့ကောင်းကင်ပြန်နေလားမြေရှိုးနေလားရေခွဲသွားနေရလားသူဘာပြောတာသိရလားအဝေးကြီးမှာရှိတဲ့အာယုန်တွေမြင်နေရလားလို့တပည့်တော်ကမေးတော့သူတို့က ဒါတွေလည်းမဖြေဘူးဖျားတယ်ပညာနဲ့ကိလေသာမှလွတ်လာတယ်ဒါကလုံးဖြေတာတပည့်တော်သဘောမကျဘူးဟာဘုရားသခင်ကိုရမကြီးကလည်းမင်းသဘောမကျခြင်းနေကွာကြကြင်လဲကြတာဒီပုဂ္ဂိုလ်တွေကဖြင့်ပုဗ္ဗေကောသုတိမှာဓမ္မထိတိညာဏပစ္ဆာနိဗ္ဗာန်ဉာဏ်နှစ်ညာနဲ့တက်လာတာကွာရှင်းဥစွာဝိပဿနာဉာဏ်ကွာနောက်မဉာဏ်နဲ့တက်တယ်ကွာ ထမမဲ့ခင်ဘယ်နှပါးနဲ့တက်လိုက်နောက်ဘယ်နှပါးနဲ့ပြီးသက်လိုက်အဲသူတို့ကနှညာနဲ့တက်လာတာမင်းနာလေခြင်းလဲလဲတော့မလဲခြင်းလဲနေတော့กว่าနှညာနဲ့တက်လာတဲ့ပုဂ္ဂိုလ်တွေဘုရားထောက်ခံချက်ပေးလိုက်သဘောကျပါလားဘယ်နှညာနဲ့တက်လာတိဏ္ဏဘကဘာညာနိဏ္ဏဘကအဲခမရတို့လည်းဒီတိုင်းတက်ကြ သုံးခုနဲ့ဆိုရင်ကြာလိမ့်မယ်မကြာပဲဘူးလားကြာရင်ဖေးတွေ့မယ်ဖေးတွေ့လို့ရှိရင်ကဲမဲ့လို့ယူမဲ့လို့လာမလားနိဗ္ဗာန်ကန့်ကွက်မလားအမတန်ကြောက်เสียကောင်းတယ်ဆိုတော့ပေါ်ပါလားဒါနဲ့ဘုရားခင်ကိုရမေကြီးကဒီလိုဖြေလိုက်တော့သူကဘုရားဖြေတာလဲနားမမလဲတော့မကျေနပ်ဘူးမကျေနပ်တော့ဟိုးကဲကွာတဲ့မမကျေနပ်သေးလို့ရှိရင်လဲ မင်းကိုပဲငါခန္ဓာကြည့်ပြီးဒီကာလပရိစ္ဆေသမုပ္ပါခန္ဓာကြီးပြပြီးမင်းခန္ဓာကိုမင်းရှုဖို့ငါဟောပါမယ်လက်တွေ့ဟောတာဒကာဓမ္မတွေဒီဘက်မှာဝိညာဉ်မရှိဘူးလားဒီဘက်ကနာယုံမရှိဘူးလားဒီဘက်ကသလာယနာဒီဘက်ကဖတ်တဒီဘက်ကဝေဒနာအဲ့ဒီခန္ဓာကြီးကိုဒီထဲကနေပြီးဒီကာလတခါတည်းဒကာဓမ္မတို့စိတ်ပေါ့ဗျာဒကာဓမ္မတွေရှုနေတဲ့အတိုင်းဒီစိတ်ဟာမေးလိုက်တာပဲ မင်းစိတ်မင်းကြည်တိုင်းအရင်စိတ်တရားအနိစ္စလားအနိစ္စလားလို့မေးလိုက်သူကအနိစ္စလို့ဖြေတာပဲအရင်စိတ်ကိုဗျအရင်စိတ်ကိုမင်းအရင်ဖြစ်တဲ့စိတ်ကိုနောက်စိတ်နဲ့ကြည်စမ်းအရင်ဖြစ်တဲ့စိတ်ကအနိစ္စလားအနိစ္စလားလို့မေးလိုက်ခင်များတို့ဘယ်နဲ့ဖြေအရင်ဖြစ်တဲ့စိတ်ကလေအရင်ဖြစ်တဲ့စိတ်ကအနိစ္စလို့ခင်များတို့ကဘယ်နဲ့ကြောင့်ဖြေနိုင်တာတုံးလို့မေးတော့နောက်စိတ်နဲ့ရှိလို့ဘယ်လိုကြောင့်ဖြေနိုင်ပါလိမ့် နောက်စိတ်နဲ့ကြည့်တော့တွေ့သေးရဲ့အင်းဖြစ်လည်းဖြစ်မသွားဘူးလားပြက်ကောအဲဖြစ်ပြီးပြက်တာဘာခေါ်ကြအဲ၎င်းအနိစ္စဖြစ်တဲ့တရားကွာတဲ့သူတိမဒုက္ခဆိုမလားဒုက္ခဆိုမလားတဲ့ခေါင်းကပြက်သွားတဲ့တရားလေးမေးပြန်ခင်ဗျားတို့ဘယ်နဲ့ဖြေပါသဘောကျ အဲဒီဒုက္ခအနိစ္စဒုက္ခရောက်သွားတဲ့တရားလေးကိုမင်းတို့ငါကူငါဟာငါဥစ္စာလို့ကောစွဲနိုင်သေးရဲ့လားကွာမစွဲနိုင်ဘူးလို့ဖះကဖះသူကဖြေတာပေါ့ဗျာဖြေတာကလည်းဥလာဘူးတို့တကားကျွဲတို့တကားတိုက်တို့မှတ်เสียကသူကညံနဲ့ကြည့်ပြီးဖြေခန္ဓာကြည့်ဖြေဝိညာဉ်နဲ့ခန္ဓာကြည့်ဖြေနေတာဒီလိုဖြေလိုက်တဲ့အခါကျတော့ဥပဒနာဉာဏ်သူ့မရသေးဘူးလားအဲနောက်ကြလာတဲ့အခါမင်းဒီဥစ္စာတွေဒီ ဒုက္ခသစ္စာတွေလားဒုက္ခသစ္စာတွေလားလို့မေးလိုက်ပြန်ဒါတွေဗျာဒုက္ခရောက်နေတာတွေပဲဆိုတော့ဒီအမက်ကင်ကခုနှစ်လုံးကတော့၅ပါးပေါ့ဒုက္ခပိုင်းခြားနိုင်တော့7ပါးဖြစ်တော့သူကိုယ်တိုင်သောတာပန်ရောသကရာကံရောအနာကံရဟန္တာကြောင့်တည်တရားခိုးရင်ပေါ့တည်တဲ့အခါကျတော့မှဘုရားခင်ကိုရမကြီးကဟဲ့သူဒီမှာရဟန္တာဒီမှန်သိရဟန္တာပြမှန်သိတော့ သူဒီမှာမင်းကကောင်းကင်ပြန်မြေရှုံးနေရလားကွာမေးပြန်ဒီတိုင်းလာတော့ဖြစ်သွားပြီကောင်းကင်ပြန်မြေရှုံးနေရလားရေထဲခွဲသွားနေရလားသူတို့ကပြောတာများသိရလားအဝေးမှာရှိတဲ့အာယုန်တွေကမြင်ပါရလားဆိုတော့တပည့်တော်ပါပါပြီဗျာသဘောကျပါလားအဲ့ဒါကြောင့်ငါကပြောတာကွာသမထဆိုတာဟာမင်းမထာတဲ့မင်းကသမထစခန်းမေးနေတာတဲ့ဟိုရန်တာတွေ အဲ့ဒီသမထဆိုတာငါဘုရားသာသနာမှာသမထကိုအဓိကထားဟောတာမဟုတ်ဘူးနိဗ္ဗာန်ရတဲ့နေရာသမထအကျိုးဆက်မပါဘူးกว่าသဘောကျနိဗ္ဗာန်ရတဲ့နေရာမှာမပါပါဘူးတဲ့နိဗ္ဗာန်မရခင်သာသူကျေးဇူးများတာပါတဲ့နိဗ္ဗာန်ရမှုလို့တော့ဝိပဿနာกว่าရင်မိဗလားနိဗ္ဗာန်ရမှုလို့တော့ဗါတဲ့အဲ့ဒီလိုဘုရားကသူ့တိမှာခေါ်ဟောတယ် ဒီကဲ့သို့ခေါ်ဟောလိုက်တဲ့ခါကျတော့မှသူဒီမှာမင်းကိုပဲမဲလိုက်ဦးမယ်မင်းဟာဇာတိသရမရဏဘယ်ကလာတာတုံးမဲလိုက်ဇာမရဏဇာတိကလာတာပါဗျာသူအသိနေမကောဗျာအင်းဇာတိချုပ်တော့ကောကွာဘယ်နဲ့တုံးဇာမရဏလည်းချုပ်တာပါပဲဗျာရဟနာဖြစ်တော့သိနေနုမင်းဒါတွေတော့သိတော့ဝိနယနာဖြစ်နေတာမင်းကမဲသိလို့ပရိစ္ဆသမုပ္ပါကြီးလဲ ဇာတိရှိရင်ဇာမရဏရှိတယ်ဇာတိချုပ်ရင်အဲဝိညာဉ်ရှိရင်နာယုဖြစ်မှာပဲဝိညာဉ်ချုပ်ရင်အဲနာယုရှိရင်သလနာဖြစ်မယ်နာသလနာချုပ်ရင်သဘောကျဖသဖြစ်ရင်ဝေဒနာဖသချုပ်ရင်အေးမင်းသားတွေအကုန်သိတော့မင်းဒီကကောင်းကင်ပြန်မြေရှုံးနိုင်ရလားမဲတာပဲမရှုံးနိုင်ပါဘူးခင်ဗျာအဲ့တော့ဘုရားသခင်ကိုရမကြီးကိုဝန်ချတာပေါ့ဗျာ တပည့်တော်မှားကြီးမှားပါဗျာစိတ်ကောင်းနဲ့လာတာမဟုတ်ဘူးရိပ်မိဗလားဘာနဲ့လာတာမဟုတ်တရားခိုးမလို့လာတာပါဗျာတပည့်တော်မိုက်ပြည့်တပည့်တော်ကုံတောင်ခံပါတယ်ရှင်ဗျာသိခံပြီးသနာတော်မူကိုသွားအဖြစ်တပည့်တော်မိုက်ပြည့်ကိုဘွေမယူပါနဲ့သိခံတော်မူပါလို့ရှောက်ပါအေးဒါဖြင့်မင်းကမိုက်ပြစ်ကိုမိုက်ကလူခေါ်ပြောတဲ့အတွက်ငါတို့ကလည်းသိခံမယ်။နောင်ကိုဒီရေးမျိုးမလုံးနဲ့ ဘုရားဆုံးမတို့တော့အဲ့ဒါတွေကဘုရားဆုံးမဒါတွေသာထားပြီးဒကာရမတို့ငါဘုရားသာသနာတော်မှာသမထဒီတဲ့နိဗ္ဗာန်ရောက်ကြောင်းမှာဖြင့်ဒကာရမတို့သူ့အရေးကြီးလာတယ်မဟုတ်ဘူးဆိုတာပေါ်ပါလားဝိပဿနာဒီသာလဲဒါဖြင့်ဘုရားသခင်ကိုရမကြီးကလည်းသမထဝိပဿနာမဲ့လို့ ငါသုံးခုတောင်မထားတော့ပါဘူးကွာတဲ့ဝိပဿနာနဲ့မဲ့ဖယ်ထားပါတယ်လို့မပြောဘူးလားပြောပါဘူးသဘောကျပုပ္ပေခောသုတိမဓမ္မထိတိညာဏပစ္ဆာနိဗ္ဗာန်ညာဏရှင်းဥစွာဓမ္မထိတိညာဆိုတာမဲ့ကငါးပါးกว่าတယ်သဘောကျနောက်မညာဆိုတာကပစ္ဆာနိဗ္ဗာန်ဉာဏ်နဲ့နိဗ္ဗာန်မြင်တဲ့ဉာဏ်ကြတော့၈ပါးกว่าဖြစ်ပြမြင်တဲ့ဉာဏ်က အဲနိဗ္ဗာန်မြင်တဲ့ညာအဲ့ဒါပဲကွာနိဗ္ဗာန်ရောက်ကြောင်းကတော့ဒါပဲရှိပါတယ်သုတိမာယာဓမ္မတပညာတွေလျှောက်ပေးမနေပါနဲ့သဘောကျဒါဖြင့်ဒကာရမတို့အနာဂဘေးတွေကလည်းတဲမဝေးဘူးဆိုတာလေဒကာကျွဲတို့မျိုးလုံးကျယ်တွေသိပြီပဲမသိကြပဲဘူးလားအားလုံးသောပုဂ္ဂိုလ်တို့လည်းသတင်းစာတွေကြည့်ရင်ဖြင့်အဲနိုင်ငံခြားလည်းအခုစိတ်ရှင်းွယ်တွေကြည့်ကြခတ်ကြလို့ဟင်စင်ကာပူတောင်ရောက်လာကုန်ပြီသူချွတ်တတ်တယ် အဲဟိုမှာလဲအမိုင်းကျွန်းနေပါတယ်မှာပြည့်ကြခတ်ကြလို့တယောက်တယောက်သက်တန်နဲ့ပဲကုန်ရပြီဒါရီအမြန်ပြင်းနဲ့သိနေကနေတယ်ဆိုတာလည်းဘာမှပြောစရာမလိုဘူးဒီဘေးတွေကလည်းသင်ဘေးတွေကလည်းနေတယ်ကောင်းငင်နဲ့ခတ်တာတွေလည်းလုံးဝမကောင်းဘူးဆိုတာသိပြီးသားဒီတွင်းကြည့်လိုက်ပြန်တော့လေဒကာဓမ္မတို့အကောင်းရှိရဲ့မရှိပါဘူးအဲ့တော့နာဂဘေးတွေကသင်စရာတွေရှိနေတယ် အဲ့ဒါအဲ့ဒီအနာဂါဘေးတွေကိုဒီကနေပြီးဒီကာလစောင့်ပြီးနေလို့ရှိရင်လူမိုင်းဘေးဆိုတာစောင့်ကောင်းတာလားကိုယ်လုပ်ပြီးနှင်းအောင်လှုပ်ထားနေရမှာလားအဲအဲ့ဒီလိုဆိုတော့ဘေးတွေ့တဲ့ခါမှလည်းကိုယ်သေခြင်းကောင်းပေါ့ဗျာနိဗ္ဗာန်သွားတဲ့သေခြင်းကောင်းဖြစ်ဘူးလားနှမဘေးနဲ့သေရမယ်ဆိုရင်အပယ်လေးပါးကြီးကုန်သွားပဲသူသွားပဲဘူးလားအဲ့ဒါတွေထောက်သဖြင့် ဒကာရမတို့ညာနှညာနဲ့သာတက်လိုက်ပါရှင်းမလားသဘောကျဘုရားလည်းဒီညာရေးကြီးကြောင့်မပြောဘူးလားရှင်းဥစွာတင်းနံပါတ်ကဘာညာနဲ့နင်းနံပါတ်ကအေးဘုန်းကြီးတို့ကတော့ဒီပြမယံကြီးတင်းနံပါတ် ဖြစ်ပြမုံအောင်ကြီးနှစ်နံပါတ်ဆိုတာတင်းနဲ့နှစ်ကဥပဒနာကြီးမှားရှုလို့မြင်တာကိုဗျအဲသုံးဒီကားလို့ဆိုရင်မဉ္ဇဉ်ဆိုတာဂျင်းနပ်အဲ့ဒီနှစ်ခုကိုပေါင်းလိုက်တော့တင်းနဲ့နှစ်ပေါင်းတော့ဥပဒနာညာအဲနောက်လာမယ်ညာနဲ့ပေါင်းလိုက်တော့မဉ္ဇဉ်ဒါဖြင့်နှစ်ပဲရှိတော့သဘောကျနှစ်နဲ့ပြည့်စုံရင်ကိစ္စပြီးမယ်ဆိုတာလေတရားခိုးလာတဲ့လူတောင်ကိစ္စပြီး မပြီးဘူးလားအဲ့တော့ဒကာရမတွေဘေးစောက်မလားဒါအရယူလိုက်မလားဒါအရယူဖို့ကိုဖြင့်ဆရာဘုန်းကြီးကလည်းတိုက်တွန်းတယ်တွေ့ရတံဘေးတွေကိုလည်းခမည်းတော်ကညွန်မြင်မိသားဖြစ်လေသောကြောင့်ကိစ္စပြီးနှင်အောင်လုပ်ထားပါမတိုက်တွန်းလိုက်ဘူးလားဒါရည်ဒီရင်တော်ကြတယ်